အခန်းကြီး3အငယ်1မှ9ယေရုရှလင်မြို့တွင်မောရီတောင်ပေါ်မှခမည်းတော်ဒါဝိဒ်အားဒါဝရဖျားထင်ရှားတော်မူရာရယေဘုတိလူအယောနဤကောက်နယ်တလင်းကိုဒါဝိဒ်ပြင်ဆင်ခဲ့ပြီးသောအရန်၌ရှောလမုန်သည်နန်းဆန်၄နှစ်ဒုတိယလနှစ်ရက်နေ့တွင်ဒါဝရဖျား၏အိမ်တော်ကိုတီဆပြုတော်မူ၏ရှောလမုန်သည်ဖျားသခင်အိမ်တော်ကိုတိဆောက်ခြင်းအမှု၌တွင်တင်ခြင်းကိုခံသည်နှင့်ညီ တန်တောင်အားဖြင့်အလျားသည်အတောင်60အနံအတောင်20ရှိ၏အိမ်တော်ဥသည်လည်းအိမ်တော်အနံနှင့်ညီ၍အလျားအတောင်20အမြင့်အတောင်120ရှိ၏ရွှေစင်နှင့်မိုးမှန်လျက်ရှိ၏အိမ်တော်အတွင်းအမိုးကိုထင်းယူပြင်ပြဖြင့်ပြီးစေလျက်စွန်ပလွန်ပင်များနှင့်ကျိုးများတို့ကိုထု၍ရွှေစင်နှင့်မိုးမှန်လေ၏အိမ်တော်၌တရေတင့်တယ်စေခြင်းဟံ ကြောက်မြတ်တို့ကိုစီချဲ၏မွမ်းမံသောရွှေသည်ပါရဝိန်ရွှေဖြစ်၏အိမ်တော်ဤထုတ်ရောက်တိုင်းထီယံတကားရွက်တို့ကိုရွှေနှင့်မွမ်းမံ၍ထီယံပေါ်မှာခေရုပင်အယုတ်များကိုထုလေ၏အငယ်ရှိမှ၁၉အလွန်တန်ရှင်းရာဌာနတော်ကိုလည်းအိမ်တော်အနံနှင့်ညီစွာအလျားအတောင်20အနံအတောင်20လုပ် ရွှေစင်အခွက်6000နှင့်မွမ်းမံလေ၏ရွှေမိုးအချိန်ကားအကျပ်90ရှိ၏အထက်အခန်းတို့ကိုလည်းရွှေနှင့်မွမ်းမံ၏အလွန်တန်ရှင်းသော အခန်း၌ခေရုပင်နှစ်ပါးကိုထုလွှတ်၍ရွှေနှင့်မွမ်းမံ၏ခေရုပင်အတောင်တို့သည်အတောင်20ရှိ၏အတောင်တစ်ဖက်လျင်အလျား9000စီရှိ၍ခေရုပင်နှစ်ပါးတို့သည်အတောင်ချင်းထိလျက်အတောင်တစ်ဖက်စီ အိမ်တော်ထရံကိုမှီလျက်ရှိကြ၏ထိုခေရုပင်တို့သည် အတွင်းသို့မျက်နှာပြုလျက်မတ်တက်နေ၍အတောင်တို့ကိုဖြန့်သဖြင့်အတောင်20ကျဲ၏ပြာသောအထည်မောင်းသောအထည်ညီသောအထည်ပိတ်ချောဖြင့်ပြီး၍ခေရုပင်အယုတ်နှင့်ချဲလေသော ကလကာကိုလည်းလှုပ်လေ၏အရှိ35တောင်ရှိသော တိုင်နှစ်တိုင်ကိုလည်းလှုပ်၍အိမ်တော်ရှိမှစိုက်ထားလေ၏ တိုင်တော်အပေါ်မှာတင်ထားသောတိုင်ထိပ်သည် အမြင့်၅တောင်စီရှိ၏။ဗျာဒိတ်ဌာနတော်၌ရှိသကဲ့သို့ကြိုးများကိုလည်းလုပ်၍တိုင်ထိပ်အပေါ်မှာထား၏။တလဲသည်အလုံးတရာတို့ကိုလည်းလုပ်၍ကြိုးပေါ်မှာဆွဲထား၏။ထိုတိုင်တို့ကိုဗိမာန်တော်ရှိမှလက်ရဘက်လက်ဝဲဘက်၌စိုက်ထား၍လက်ရတိုင်ကိုရာခိန်လက်ဝဲတိုင်ကိုဘောဆအမည်ဖြင့်မှဲ့လေ၏